ဒီကနေ့မှာဘုရားဘာသာဝင်မြန်မာလူမျိုးတို့ရဲ့ထုံးစံအတိုင်းဥပုံတွေဖြစ်လို့မိမိတို့သတ်သွမ်းနှင့်သောဒါနကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်တွေပွားများအထောက်ကြတယ်။ဘာဖြစ်လို့ကုသိုလ်ဆိုတာကိုပြုလုပ်ရသလဲ။အဖြေကတော့ ကုသိုလ်ကိုပြုလုပ်ရတာကောင်းလို့ပြုလုပ်ရတာပဲဒါဖြင့်ရင်ကုသိုလ်ကိုပြုလုပ်ရတာကောင်းလို့ပြုလုပ်ရတာဆိုတော့ဘလို့ကောင်းတာလဲကုသိုလ်ဆိုတာကတော့ဘာလဲဒါသိဖို့လိုတယ်ကုသိုလ်ဆိုတာသိတော့ကုသိုလ်ရဆိုင်ကြမယ်အကုသိုလ်ဆိုတာကတော့ဘာလဲယောဂီတို့ပရိသတ်တို့ ကုသိုလ်ဆိုတာဘာလဲကောင်းမှုဆိုတာဘာလဲဘလို့ဟာကိုအပြစ်ကင်းနဲ့ခေါ်တယ်လဲမိမိသူတစ်ပါးနှစ်ဦးသားမှာဘယ်သူမှမထိခိုက်ဘူးဆိုလို့ကျင်ဒါအပြစ်ကင်းနဲ့အလုံးအပြစ်ကင်းနဲ့အပြောအပြစ်ကင်းနဲ့အကြံအတွေ့ အပြစ်ကင်းတဲ့အလုံးအပြစ်ကင်းတဲ့အပြောအပြစ်ကင်းတဲ့အကြံတွေဆိုရင်ကောင်းမှုကုသိုလ်ဒါကကုသိုလ်ရဲ့သဘာဝကိုဆိုလိုတာအပြစ်ကင်းတဲ့အပြုအမူအပြောဆိုအကြံအတွေးကိုပြုမှုပြောဆိုကြံတွေးတဲ့ဆိုရင်အပြစ်ကင်းလို့ပဲသူ့ကိုကောင်းတယ်လို့ခေါ်တာကောင်းတယ်လို့ခေါ်ရ ။ဘာကြောင့်ကောင်းတယ်လဲ။အပြည့်ကင်းလို့ကောင်းတယ်။အဲဒီကောင်းတဲ့အလုပ်ကိုမြန်မာကကောင်းမှုလို့ဆိုလိုက်တယ်။ပါဠိကကုသိုလ်လို့ခေါ်လိုက်တယ်။အဓိပ္ပာယ်အတူတူပဲ။အဲတော့ကုသိုလ်ဆိုတာတိုက်ရိုက်ပြောရင်မိမိသူတစ်ပါးနှစ်ဥဒဘဒုကမမထိပါတဲ့ အပြစ်ကင်းတဲ့အလို့ဒါကုသိုလ်ကုသိုလ်ရဲ့သဘောဒီသဘောရှိတယ်ဒီတော့မိမိသူတစ်ပါးနှစ်ဥဒဘုသူကမှမထိပါတဲ့အလုတ်ဖြစ်တော့ဒီအလုတ်ကြောင့်ဖြစ်ပေါ်လာမဲ့အကျိုးတရားဟာအပြစ်ကင်းတဲ့အကျိုးဖြစ်မလားအပြစ်ရှိတဲ့အကျိုးဖြစ်မလား အပြစ်ကင်းတဲ့အကျိုးဖြစ်မယ်အပြစ်ကင်းတဲ့အကျိုးကိုကောင်းကျိုးချမ်းသာခေါ်ရမလားဆိုးကျိုးဆင်းရဲကျိုးခေါ်ရမလားဒီလိုဆိုတော့အပြစ်ကင်းတဲ့ကုသိုလ်ကောင်းမှုကြောင့်ကောင်းကျိုးချမ်းသာရတယ်ဆိုတာသိကြသလားသိကြပါဘူးတဘာဝမဟုတ်ပေဘူးလားတမာပင်စိုက်ရင်တရတိမသိပေဘူးလားသိပါဘူးပါဠိပဲသိလဲဒါဖြင့်တရတိတိအောင်ပါစိုက်ရ ကျေလင်ဆက်ရမယ်။ဒါကြောင့်ကောင်းကျိုးချမ်းသာခံစားခြင်းရင်အပြစ်ကင်းတဲ့အလုပ်ကိုလုပ်ရမယ်။မိမိသူတစ်ပါးဘယ်သူမှမထိပါစေတဲ့အလုပ်ကိုလုပ်ရမယ်။အပြစ်ကင်းတဲ့အလုပ်ဒါဖြင့်ရင်အကုသိုလ်မကောင်းမှုဆိုတာကတော့ဘယ်လိုဟာလဲ။အပြစ်မကင်းတဲ့အလုပ်ဘလို့အပြစ်မကင်းတာလဲ။ မိမိကိုဖြစ်စေသူတစ်ပါးကိုဖြစ်စေထိခိုက်နစ်နာစေတဲ့အပြုအမူအပြောအဆိုအကြံအတွေးဆိုရင်အပြစ်မကင်းတဲ့အပြုအမူအပြောအဆိုအကြံတွေးပဲဟုတ်ကဲ့လားအပြစ်ကင်းတဲ့အပြစ်မကင်းတဲ့အပြုအမူအကျင့်အပြောဆိုအကြံတွေဆိုရင်ကောင်းသလားမကောင်းဘူးလားမကောင်းတော့သူ့ကိုဘာလို့ခေါ်ရမလဲ မကောင်းမှုအကုသိုလ်မကောင်းမှုအကုသိုလ်ဆိုတော့အလောက်ကိုကအပြစ်မကင်းမှုအပြောကိုကအပြစ်မကင်းမှုအကြံအတွေးကိုကအပြစ်မကင်းမှုဆိုတော့အဲ့ဒီအလောက်အပြောအကြံအတွေးကြောင့်ဖြစ်ပေါ်လာမဲ့အကျိုးတရားကတော့အပြစ်ကင်းမလားမကင်းဘူးလားကင်းပါဘူးအပြစ်မကင်းဘူးအပြစ်မကင်းတဲ့အကျိုးဆိုလို့ရှိရင်ဒီအကျိုးဟာကောင်းကျိုးချမ်းသာလားဆိုးကျိုးဆင်းရဲကျိုးလား ဆိုကြိုးဆင်းရဲကြိုးဒီတော့ဆိုကြိုးဆင်းရဲကြိုးကိုမရခြင်းရင်အပြစ်မကင်းတဲ့အလုံးအပြောအဆိုအကြံအတွေးမှန်သမျှကိုရှောင်ဒီလိုမဟုတ်လားအဲ့ဒါကိုပဲအကုသိုလ်ကိုရှောင်နေမကောင်းမှုကိုရှောင်နေဒီလိုခေါ်ရတာမဟုတ်လားအကုသိုလ်ရှောင်နေမကောင်းမှုကိုရှောင်နေဆိုတာအပြစ်မကင်းတဲ့အလုတ်တွေမလုတ်ပဲ ပြစ်မကင်းတဲ့အပြောတွေမပြောပဲအပြစ်မကင်းတဲ့အကြံတွေးတွေမကြံမတွေးပဲရှောင်ကျင်တာဒါကကုသိုလ်နဲ့အကုသိုလ်ရဲ့သဘောတရားသဘာဝကိုဆိုလိုတာဘုန်းကြီးကမေးတာကကုသိုလ်ဆိုတဲ့သကလုံးရဲ့အတိပ္ပယ်ပါလဲလို့မေးတာတဘာဝကိုပြောတာမဟုတ်ဘူးအကုသိုလ်ဆိုရဲ့သကလုံးရဲ့အတိပ္ပယ်ပါလဲလို့ သကလုံးရဲ့အတိတ်ပဲကိုမေးတာကုသိုလ်ဆိုတဲ့သကလုံးရဲ့အတိတ်ပဲဘာလဲအကုသိုလ်ဆိုတဲ့သကလုံးရဲ့အတိတ်ပဲဘာလဲကောင်းတာနဲ့မကောင်းတာအေးဟုတ်ပြီဒါတော့ကိုနားလဲသဘောပေါက်သလိုဖြေရမှာမို့လေကုသိုလ်ဆိုတဲ့သကလုံးကိုသကလုံးကသူရဲ့ပါဠိသကလုံးကကုသလအကုသိုလ်ဆိုတဲ့သကလုံးရဲ့ပါဠိသကလုံးကအကုသလကုသလကို မြန်မာကကုသိုလ်လို့ဒီလိုပါဠိတန်ဖြတ်ပြီးခေါ်လိုက်တယ်အကုသလကိုအကုသိုလ်လို့ပါဠိတန်ဖြတ်ခေါ်လိုက်တယ်ကုသလဆိုတဲ့ပါဠိစကားလုံးရဲ့အဓိပ္ပာယ်ကကုသေအလန္တိကုသလနဲ့ဂရမဒရာဏီအရာပြောရင်ကုသဒအလပစ္စည်းတဲ့အလပစ္စည်းဆိုတာ suffix ကိုပြောတာကုသဒဆိုတာ root ကိုပြောတာ ကုသေအလန္တိကုသလာနဲ့အတိဘယ်ကကုသေအကုသိုလ်ကိုဖြတ်ချင်း၌အလံသွမ်းနိုင်သောတရားသည်ကုသလံအကုသိုလ်ကိုဖြတ်ချင်း၌သွမ်းနိုင်သောတရားတဲ့ဟောအဲဒါကုသလရဲ့အတိဘယ်ကုသလရဲ့အတိဘယ်ပါတယ်တော့အကုသိုလ်ကိုဖြတ်ချင်း၌သွမ်းနိုင်သောတရားတဲ့ဒီတော့အတိဘယ်က ရှင်းရှင်းပြောမယ်ဆိုလို့ရှိရင်အကုသိုလ်ကိုပယ်တတ်ဖြတ်တတ်တတ်တတ်တဲ့တရားကိုကုသိုလ်လို့ခေါ်တယ်ဒီလိုမဟုတ်ဘူးလားရှင်းရှင်းဆိုရင်ကုသိုလ်ဆိုတာဘာလဲအကုသိုလ်ကိုပယ်တတ်ဖြတ်တတ်တတ်တတ်တဲ့တရားကိုကုသိုလ်လို့ခေါ်တယ်ယောဂီတရားဖဏပြောက်သွားလို့စိတ်ဆိုးတယ် အမှန်တော့ခဏကတယောက်တာမဟုတ်ဘူးတယောက်ကမှားစီသွားမိတာစိတ်ဆိုးတဲ့အခါကျတော့အဲ့ဒီစိတ်ဆိုးတာမာနာလားအိတ်တာမစ္စရိယလားဟောဒေါသလားဒေါသဆိုတော့အပြစ်ကင်းတဲ့တရားလားအပြစ်မကင်းတဲ့တရားလားအပြစ်မကင်းတဲ့တရားဆိုတော့သူ့ဘာခေါ်ရအာဟုတ္တခေါ်ရတာနော် gain ယောဂီဒေါပွားနေပြီ ဒေါမွနေတော့တွတ်တွတ်နဲ့နှုတ်ကပြောနေရှူလဲမရှူမှတ်လဲမမှတ်တော့သူ့အဖို့ယောဂီကယောဂီရဲ့တရားရောက်မှားစီသွားတာဖြစ်ပါလိမ့်မယ်တစ်ချိန်ချိန်ကျတော့ပြန်ပြီးဒီနေရာရောက်လာမှာပါကိုတရားတွေအပြစ်မခံမနဲ့အဲအမှတ်လွတ်နေပြီးယောဂီရှုပါအောင်မှတ်ပါအောင်မိကောင်းဆွေကောင်းကတိုက်တွန်းတယ်တိုက်တွန်းတဲ့အခါကျတော့မှတရိယာဟဲ့ဟုတ်ပါငါဟာ တရားထုတ်နေတဲ့ယောဂီလည်းဆိုသည်ဖဏကလေးကြောက်တာနဲ့ဒီလောက်ကြအောင်ဒေါသစိတ်တွေဖြစ်ရတယ်ဆိုတော့သူများများသိရင်ဘလောက်ရှက်เสียကောင်းလဲတကယ်တော်တော်ဟာမကြတာကိုတရားရှိမှနေတရားအထုတ်နေတဲ့ယောဂီလို့ဆိုပြီးတော့ဒီလောက်ကလေးနဲ့များဒေါသတွေထွက်နေရတာဆရာတော်မကြခဏဟောတာမကြဘူးလားယောနိတော်မနတိကာရအသင်အသင်နှလုံးသွင်းရမယ်ဆိုတာ အခုကဒီဖဏတယောက်တာအသင့်တင်ကနှလုံးမသွင်းနိုင်ဘူးတော်တော်ကိုငါညံနေတာပဲဒီဖဏပျောက်သွားပြီဆိုလို့ရှိရင်ပျောက်သွားအောင်တော့နောက်တရာဝယ်လိုက်ရတာပဲဖဏတရာတိတ်တန်တာမှမဟုတ်ဘဲနဲ့80လောက်ပေးရတာမဟုတ်ဘူးလားဒီခေတ်ဒီအခါလောက်ပေးလို့ရှိရင်အဲ့ဒါအသင့်တင်စီးနိုင်တဲ့ဖဏရတာပဲငါဟာဒေါသတွေထွက်နေတာတော်တော်ကိုမဟုတ်တာပဲယောဂီလို့ပြောရမှတော့ရှက်စရာကောင်းနေတယ်ဒါနဲ့တတိယပြီးတော့ ရှုတဲ့ထိုင်ပြီးမျက်စိမှိတ်တယ်ပြီးတော့စိတ်ဆိုးတယ်စိတ်ဆိုးတယ်စိတ်ဆိုးတယ်စိတ်ဆိုးတယ်နဲ့စိတ်ဆိုးစိတ်ကိုသိအောင်ရှုတာဒေါသစိတ်ကိုသိအောင်ရှုတာစိတ်ဆိုးတယ်စိတ်ဆိုးတယ်နဲ့ထပ်ခါတခါရှုတယ်စိတ်ဆိုးတယ်လို့ဆိုတိုင်းမိမိတဏ္ဍာဒေါသစိတ်ဖြစ်နေတာကိုသိတယ်စိတ်ဆိုးတယ်လို့နှုတ်ကစိတ်ကရွတ်လိုက်တိုင်းမိမိစိတ်ထဲမှာမကျေနိုင်မချမ်းနိုင်ကြမ်းကြမ်းတမ်းတမ်းစိတ်တွေဖြစ်နေတာသိတယ်အဲ့ဒါလို့သိတော့သိလေစိတ်ဆိုးတယ်ရှုလေသိလေစိတ်ဆိုးတယ်ရှုလေ ရှုပါမြန်လာတဲ့အခါကျတော့အိုးဒေါသဆိုတာတဲကျမ်းမ်းမလားတဲလောင်မလားသိမလားဘူးလားအဲ့လိုသိအောင်ရှုရတာအဲ့ဒါဟာဒေါသရဲ့သဘာဝလက္ခဏာကိုသိအောင်သိတာသန္ဒိကလက္ခဏောဒေါသောတဲ့ဒေါသောဒေါသသည်သန္ဒိကလက္ခဏောကျမ်းတန်သောသဘောရှိကြီးတဲ့ဒေါသရဲ့ကျမ်းမ်းတဲ့သဘောဟာသူရဲ့ ပင်ကိုယ်သဘာဝပဲဒေါသတူရိနဲ့သာဆိုင်တဲ့သဘာဝစိတ်နံတရားကိုရှုသည်ဖြစ်စေရုပ်တရားကိုရှုသည်ဖြစ်စေစိတ်ကလေးငြိမ်လာလို့တမာတိဖြစ်လာပြီဆိုလို့ရှိရင်အဲ့ဒီရုပ်တရားအဲ့ဒီနံတရားရဲ့သဘာဝလက္ခဏာကိုရင်လည်းသိတယ်ဒါမှမဟုတ်သမညာလက္ခဏာကိုရင်လည်းသိတယ်ဒါမှမဟုတ်လက္ခဏာနှမျိုးလုံးကိုရင်လည်းသိတယ် အဲ့ဒါလို့သိအောင်ရှုတာရှုတာသဘာဝလက္ခဏာကိုရင်လည်းသိတယ်တာမညာလက္ခဏာကိုလည်းသိတယ်နောက်သင်္ခတလက္ခဏာဆိုတာရှိသေးတယ်ဒါကတော့တာမညာလက္ခဏာထဲမှာပါဝင်သွားတယ်အဲ့ဒါလို့သိတယ်အခုဒီမှာယောဂီဖဏပြလို့စိတ်ဆိုးနေတာဒါကိုတတိယလို့မလို့စိတ်ဆိုးတယ်စိတ်ဆိုးတယ်နဲ့မျက်စိမိတ်ပြီးထိုင်းပြီးရှုတယ်ဒေါသထက်တယ်ဒေါသထက်တယ်စိတ်ဆိုးတယ်စိတ်ဆိုးတယ်နဲ့ရှုတယ်အဲ့လိုရှုတာမှန်မှမလားဟမ်မရှုဘဲနဲ့ဆင်ញင်မယ်လေ အိုးဒေါသဆိုတာကြီးမှလို့ရှိရင်သူတို့ဘာကိုလဲရိုက်ပြီးပုတ်မိတတ်တယ်သူတို့ကရိုက်ပြီးပုတ်မိတတ်လို့ရှိရင်ကိုယ်လည်းပြန်ပြီးရိုက်တတ်ပုတ်တတ်တယ်ဒီလိုနဲ့ပစ္စုပန်မှာလည်းဒုက္ခဆင်းရဲတွေများလို့အကျဉ်းကြထောင်ကြအချုပ်ကြဒီလိုဖြစ်တတ်တယ်သန္တရာမှာလည်းပဲဒီဒေါသကြောင့်လူဖြစ်အောင်တော့ရုပ်ရည်မလမပနဲ့ဖြစ်တဲ့ဒေါသဒေါသကြီးတဲ့လူနောက်ဘဝလူဖြစ်လို့ရှိရင်ရုပ်မလာဘူး လူပြည့်အောင်တော့ရုပ်ရည်မလားမပနဲ့ဖြစ်နိုင်တယ်တကယ်လို့လူမဖြစ်ဘူးဆိုလို့ရှိရင်လည်းပဲငရဲတရိษံတိတ်တာအတူတကယ်အပယ်လေးပါတဘုံဝကောမှာသွားဖြစ်နိုင်တယ်ဒါကြောင့်ဒီတော့သာဖြစ်လို့မတော်ဘူးဆင်ញင်နှလုံးသွင်းတယ်ဒါပေမဲ့ဆင်ញင်နှလုံးသွင်းရင်သွင်းရင်ကပဲအဲ့ဒီဆင်ញင်နှလုံးသွင်းတာကတခြားဖဏတယောက်လို့မလို့ ငါဖဏမနေ့ကမှအိမ်ကလာပို့လို့အစ်စ်ကလေးစီးရတာဒါအခုပဲပျောက်ရတယ်ဒီဖဏမှာယူယူပါပဲတော့နဲ့ထိုးတဲ့စိတ်ကတစ်မျိုးတစ်ဖက်မဟုတ်လားအဲ့လိုဆိုတော့ဒေါသကနိုင်ပြီလားဆင်းတော့ဆင်းရင်တာပဲမနိုင်ဘူးဆင်းရင်ရင်ဆင်းရင်လို့မနိုင်ဘူးဆင်းရင်လို့မနိုင်တဲ့ဟာကိုရှုရတယ်ရှုရနိုင်တယ်ရှုရမနိုင်တာရှိကိုမရှိဘူး ကျွင့်မနိုင်တာရှိကုန်မရှိဘူးဘာကြောင့်လဲလို့ဆိုတော့မိလောင်နေတဲ့ရေကလေးနည်းနည်းလောင်လို့ရှိရင်အဲ့ဒီမိငိမ့်မှာမလားဘာကြောင့်ရေနဲ့ပြီးမိအားကောင်းနေလို့မဟုတ်လားအဲရေများများနဲ့ပိုက်ကြီးကြီးနဲ့ပက်လိုက်ဖြန်းလိုက်မယ်၄၅ပိုက်နဲ့ဆိုင်းပြီးပက်ဖြန်းလိုက်မယ်ဘယ်နဲ့နေမလဲဘာကြောင့် အဲရေအားများအောင်ပဲ့ရမိငိမ့်တယ်လို့ရှုမှတ်အားကောင်းကောင်းနဲ့ဇွဲကောင်းကောင်းနဲ့လားဆက်ခါဆက်ခါရှုမှတ်ရှုမှတ်လာပြီဆိုရင်ရှုမှတ်တဲ့စိတ်ကြီးတစ်ဆက်တစ်ဆက်တည်းဖြစ်သွားပြီဆိုရင်ဒေါသဖြစ်ဖို့အချိန်ရအောင်မလားမရတော့အဲ့ဒီဒေါသဘာဖြစ်သွားမလဲကြောက်သွားပြီငြိမ့်သွားပြီအဲ့တော့ဘာစိတ်တွေပဲဆက်ဖြစ်နေမလဲဆိုတော့ရှုတဲ့စိတ်တွေပဲဆက်ဖြစ်မနေဘူးလား အဲ့ဒါဆင်ញင်တာတဲ့ပိုကောင်းတယ်ဆင်ញင်တာတဲ့ပိုကောင်းတယ်ဒါဖြင့်ရင်အဲ့ဒါလိုရှုဖို့မြတ်စွာဘုရားကဟောခဲ့ပါမလားဆင်ញင်ဖို့နဲ့ရှုဖို့ဘယ်ဟာမြတ်စွာဘုရားဘိုးသဘောကြမလဲဘာကြောင့်ရှုဖို့သဘောကြရတာလဲဆိုတော့ဆင်ញင်တာကဒေါသရဲ့သဘာဝကိုတကယ်မသိဘူးပါမန်လေးသိတာပဲ ရှုတာကဒေါသရဲ့သဘာဝကိုစိတ်တည်ငြိမ်လာလေသိနေတယ်ပဲရှုစိတ်ဆိုးတယ်စိတ်ဆိုးတယ်စိတ်ဆိုးတယ်စိတ်ဆိုးတယ်နဲ့ရှုရှုလေဒေါသကပိုးထွက်လာလေပိုးထွက်လာလေရှုလေပိုးထွက်လာလေရှုလေဆိုတော့အသိလားအမလေးထိုတော်ကျမ်းတဲ့စိတ်ကိုဒီစိတ်ကအမှန်တရားကျမ်းတဲ့စိတ်ကိုစိတ်ထဲမှာတေချာအသိလာတယ်ဒေါသရဲ့ကျမ်းတဲ့သဘာဝကျမ်းတဲ့သဘာဝကိုတိတိကျကျသိတာဆင်ញင်တာတဲ့ရှုတာကအရှိအတိုင်းရှုတာကသိတယ် အရှိအတိုင်းရှုတာနော်ဘယ်လိုရှုတာလဲအရှိသဘာဝအတိုင်းရှုတာ တမျိုးတနည်းကြမ်းဖာမရှုအောင်အဲ့ဒါမြတ်စွာဘုရားကမိန့်ကြားခဲ့တဲ့စိတ်တ ानु ပဒနာတတိပဌာမသာဒောတံဝါစိတ်တံသာဒောတံစိတ်တံဒီပဇာနာတိသာဒောတံဝါစိတ်တံစိတ်ဆိုးစိတ်ကိုလည်းသာဒောတံစိတ်တံဒီစိတ်ဆိုးစိတ်ပဲဟုပဇာနာတိရှုတိနေရ၏ မရှင်းဘူးလားပါတယ်တော့စိတ်ဆိုးစိတ်ကိုစိတ်ဆိုးစိတ်ပဲလို့ရှုသိနေပါတဲ့ရှင်းလို့တခြားအတိတ်ပဲများကောက်ကောက်ကွယ်ကွယ်ယူတွေးစရာများဒီထဲပါတာလားသင်လို့ဖြောင်းနေတာပဲအဲ့ဒါကိုမှသဘောမပေါက်ဘူးဆိုလို့ရှိရင်တော့တောတွေတောင်တွေလျှောက်တွေးတော့မှာ အဲ့တော့စိတ်ဆိုးစိတ်ကိုစိတ်ဆိုးစိတ်လို့ရှုပါရတယ်စိတ်ဆိုးတယ်စိတ်ဆိုးတယ်လို့ရှုပါရတယ်အဲရှုပါများတဲ့အခါကျတော့ရှုစိတ်ကအာကောင်းလို့သမာဓိဖြစ်လာတဲ့အခါကျတော့အဲ့ဒီစိတ်ဆိုးစိတ်ခေါ်တဲ့ဒေါသရဲ့ကျမ်းတဲ့သဘာဝကိုသိလာတယ်ကျမ်းတဲ့သဘာဝသိလာတယ်အဲ့ဒီကျမ်းတဲ့သဘာဝဟာဒေါသမှပဲရှိတယ်လောဘမှရှိသလားမရှိဘူးနော်လောဘမှဘာသဘောရှိသလဲ လိုချင်တဲ့သဘောရှိတယ်ညှိတွယ်တဲ့သဘောရှိတယ်မဟုတ်ဘူးလားလောဘမှာပါသဘောရှိတယ်လေလိုချင်တဲ့သဘောညှိတွယ်တဲ့သဘောလိုချင်တဲ့သဘောနဲ့ညှိတွယ်တဲ့သဘောဟာသဘောနှမျိုးလားတစ်မျိုးတည်းလားတစ်မျိုးတည်းပေါ့လိုချင်ရင်မညှိဘူးလားလိုချင်ရင်မတွယ်ဘူးလားတွယ်ပြီဆိုတော့သိချင်သေးသလား မလွတ်ချင်တော့ဘူးဒါနဲ့ဒုက္ခရောက်ကြရောမဟုတ်ဘူးလားမလွတ်ချင်ဒုက္ခမရောက်ဘူးလားရောက်တာဒါဖြင့်ဘယ်သူကပေးတဲ့ဒုက္ခလဲလောဘပေးတဲ့ဒုက္ခနော်လောဘလောဘပေးတဲ့ဒုက္ခလိုချင်တဲ့သဘောညှိတွယ်တဲ့သဘောဟာလောဘမှာပဲရှိတယ်ဘယ်သူမှမရှိတယ်လေဒေါသမှမရှိဘူးမောဟခေါ်တဲ့မသိတဲ့သဘောမှာကိုရှိသလား မရှိဘူးမာနခေါ်တဲ့ထောင်လွှားတက်ကြွတဲ့သဘောမှာကောလိုချင်တဲ့သဘောပါသလားမပါဘူးအဲ့ဒါအဲ့ဒီလိုချင်ကြီးတွေ့တဲ့သဘောဟာဘယ်သူရဲ့ကိုယ်ပိုင်သဘောလဲလောဘရဲ့ကိုယ်ပိုင်သဘောတခြားစိတ်တွေနဲ့လည်းမပတ်တဲ့မဆက်ဆံတခြားရုပ်တွေနဲ့လည်းမတက်ဆိုင်ဘယ်သူနဲ့သာတက်ဆိုင်တာလဲလောဘဆိုတဲ့နန္တရားတစ်ခုတည်းနဲ့သာတက်ဆိုင်တယ်အဲဒီလို ရုပ်တရားတစ်ခုတည်းနံတရားတစ်ခုတည်းနဲ့ဒါသက်ဆိုင်တဲ့ကိုယ်ပိုင်သီလသဘောကိုသဘာဝလက္ခဏာလို့ခေါ်တယ်။သဘာဝအတ္တဒါရဏောတဲ့အတ္တဒါရဏောတခြားရုပ်တခြားနံနေနဲ့မသက်ဆိုင်တဲ့သဘောသည်သဘာဝသဘာဝလက္ခဏာမြည်၏တဲ့။ပါတယ်တော့တခြားရုပ်တခြားနံနေနဲ့မသက်ဆိုင်မဲနဲ့ ရုပ်တစ်ခုဒီနာမ်တစ်ခုဒီနဲ့သာတက်ဆိုင်တဲ့သဘောတရားဟာသဘာဝလက္ခဏာဟုတ်ကလားဒီအဓိပ္ပာယ်ကြားဘူးသလားကြားဘူးနော်ပဲကြားဘူးမလဲနားမှမထောင်မဲဟုတ်လားဟမ်အမဲကြားဘူးရတယ်တဲ့ခုမှထားလာတယ်ဘယ်တော့မှကြားဘူးတော့ဘယ်တော့မှတော့ ဒီနေ့ကပဲအတန်နှင့်တရားသုံးပုဒ်ကိုဖွင့်ပြသေးတယ်မဟုတ်လားအဲ့ဒီထဲမှာတိပယ်ဆိုင်ပွားတရားထဲမှာဒါမပါဘူးလားဒီလိုပဲကြောက်ရမှာပဲနော်တူတူမှတ်ဖို့ပါတခြားရုပ်တခြားနာနေနဲ့မသက်ဆိုင်မဲနဲ့ရုပ်တစ်ခုဒီနာမ်တစ်ခုဒီနဲ့သာသက်ဆိုင်တဲ့သဘောတရားကိုသဘာဝလက္ခဏာခေါ်တယ် တရားရှုလို့စိတ်တည်ငြိမ်လာတဲ့အခါမှာဒီသဘာဝလက္ခဏာကစသိတယ်အခုစိတ်ဆိုးတယ်စိတ်ဆိုးတယ်လို့ရှုလို့ရှုမှမှုအာကောင်းလာလို့စိတ်တည်ငြိမ်လာတဲ့အခါကျတော့စိတ်ဆိုးစိတ်ခေါ်တဲ့ဒေါသရဲ့ကြမ်းတမ်းတဲ့သဘာဝကိုသိလာတယ်အဲ့ဒါဟာဒေါသရဲ့သဘာဝလက္ခဏာကိုသိတာပဲ ဒီကြံတဲ့သဘာဝဟာဒေါသနဲ့သာတက်ဆိုင်တယ်ကြံတဲ့တခြားရုပ်တခြားနာနေနဲ့မတက်ဆိုင်ဘူး။ဒါကြောင့်သူဟာဒေါသရဲ့သဘာဝလက္ခဏာထို့တူပဲပထဝီရဲ့သဘာဝလက္ခဏာဆိုတာခဲမှကြံတဲ့နူးညံ့တဲ့သဘော။ဒီနေ့ကဒီဟာတွေပြောခဲ့ပြီ။ခဲမှကြံတဲ့နူးညံ့တဲ့သဘောဟာပထဝီနဲ့သာဆက်တက်ဆိုင်တယ်တခြားရေဓာတ်လေဓာတ်မိဓာတ် တို့နဲ့မသက်ဆိုင်အာဘောဒေသောဝါယောတို့နဲ့မသက်ဆိုင်ဒါကြောင့်ခဲမှာဉာဏ်နုညံသဘောဟာပထဝီရဲ့ကိုယ်ပိုင်သဘာဝလက္ခဏာပဲနောက်ယောစီဖွဲ့စီတိတ်တိပူတွဲလုံးခဲကြည့်လက်သဘာဝဟာအာဘောခေါ်တဲ့ရေဓာတ်ရဲ့သဘာဝလက္ခဏာပဲတခြားဓာတ်သဘာဝတွေနဲ့နန္တရားတွေမှာယူစည်းတဲ့သဘောဖွဲ့စည်းတဲ့သဘောသိသိပူတွဲကြစ်လက်လုံးခဲကြစ်လက်တဲ့သဘောမရှိဘူး ဒီသဘောဟာရေတက်ခေါ်တဲ့အာဘောနဲ့သာတက်ဆိုင်လို့အာဘောရဲ့သဘောဝလက္ခဏာပဲထို့အတူပဲပူနွေးအေသဘောဆိုတာအငွေ့တက်ခေါ်တဲ့ temperature တေသောဓာတ်ရဲ့သဘာဝလက္ခဏာပဲဒီပူရင်နွေးခြင်းအေးခြင်းဆိုတာပထဝီနဲ့လည်းမဆိုင်ဘူးအာဘောနဲ့လည်းမဆိုင်ဘူးဝါယောနဲ့လည်းမဆိုင်ဘူးတခြားရုပ်တခြားနာနေလည်းမဆိုင်ဘူးဘသူနဲ့သာဆိုင်တယ်လဲဆိုတော့တေသောခေါ်တဲ့အငွေ့ဓာတ်အပူငွေ့အေးငွေ့ အဲ့ဒီအငွေ့ဓာတ်ခေါ်တဲ့ temperature နဲ့ပဲဆိုင်တယ်ဆိုင်တဲ့အတွက်ပူနွေးအေးသဘောဆိုတာသေသောရဲ့သဘာဝလက္ခဏာနောက်တစ်ခါထောက်ထားတဲ့သဘောကန်ထားတဲ့သဘောရွေ့တဲ့သဘောတွန်းတဲ့သဘောလှုပ်တဲ့သဘောရိမ့်တဲ့သဘောရိုင်းတဲ့သဘောဟာဘသူရဲ့သဘာဝလဲလေရဲ့သဘာဝမဟုတ်ဘူးလား လေသဘာဝကထောက်ထားတယ်ကန်ထားတယ်တွန်းထားတယ်ရွေ့စေတယ်လှုပ်တယ်ဒီတော့ပထဝီအာဝေါဒေသောတို့မှာဒီထောက်ကန်တောင့်တင်းလှုပ်ရှားရွေ့ရှားဆိုတဲ့သဘောမရှိဘူးဒါကြောင့်ဒီသဘောဟာဝါယောခေါ်တဲ့လေဓာတ်ရဲ့သဘာဝသူနဲ့သာတက်ဆိုင်တဲ့သဘာဝလက္ခဏာဖြစ်တယ်ဒါကြောင့်သူ့ကိုဝါယောရဲ့ကိုယ်ပိုင်သဘာဝသဘာဝလက္ခဏာ အခုစိတ်ဆိုးတယ်စိတ်ဆိုးတယ်လို့ရှုတဲ့ယောဂီဟာ သူ့စိတ်ထဲမှာကြံ့ကြံ့တန်တန်ခက်ခက်ထန်ထန်ဖြစ်နေတဲ့သဘောသူမသိဘူးလားသိလာတယ်ဘာကိုသိတာလဲဒေါသရဲ့သဘာဝလက္ခဏာကိုသိနေတာဟုတ်ကဲ့လားပြန်ပြီးတော့တတိပေးတဲ့အနေနဲ့ပြောလိုက်အောင်မယ်ရုပ်ကိုဖြစ်စေနာမ်ကိုဖြစ်စေ တတိကပ်ပြီးတော့အရှိအရှိအတိုင်းဖောင့်ရှုတဲ့ယောဂီဟာစိတ်တည်ငြိမ်လာတဲ့အခါမှာအဲ့ဒီရုပ်အဲ့ဒီနာရဲ့သဘာဝလက္ခဏာကိုဖြစ်စေတာမင်ညလက္ခဏာကိုဖြစ်စေတို့မဟုတ်လက္ခဏာနှစ်ရလုံးကိုဖြစ်စေသူသိတယ်အဲ့ဒီအတိရခြင်းလို့ရှုနေတာပဲအဲ့ဒီအတိရပြီဆိုလို့ရှိရင်ဒီယုတ်ဒီနံကိုပုဂ္ဂိုလ်တ attva ငါလို့စွဲอยู่ပါဦးမလား မစွဲယူတော့ဘူးဘာလို့ပဲစွဲယူမလဲသဘာဝတရားလို့ဒါပဲဒီလောက်ပဲသူစိတ်ထဲမှာသဘောပေါက်တယ်အဲဒါလို့ပုဂ္ဂိုလ်တ attva ငါဆိုတဲ့အစွဲပြောက်သွားကြတဲ့ကငါစွဲပြောက်ပြီဆိုတဲ့ကငါလူကျင်တဲ့စိတ်တွေများပါအောင်မလားငါစိတ်ဆိုတဲ့စိတ်တွေရောများပါအောင်မလား ငါလှခြင်းနဲ့ပခြင်းနဲ့နမဲကြီးခြင်းနဲ့ရာရာဓုကြီးခြင်းနဲ့ရာဆိုတဲ့စိတ်တွေရောများပါဦးမလားနည်းမသွားဘူးလားငါသူများတဲ့သားတဲ့ဆိုတဲ့စိတ်တွေရောမနည်းပေဘူးလားအဲ့ဒါတွေနည်းရင်ဆင်းရဲသလားချမ်းသာသလားဒါဖြင့်တရားရှုတာဘာလောက်တာလဲချမ်းသာစေကြောင်းဤကောင်းလမ်းမှကိုလက်တွေကြင်ကြံပွားများပြီးတော့ လေ့ကျင့်နေတာမဟုတ်ဟုတ်တယ်မဟုတ်လားသဘောပေါက်ရင်ဒါကောင်းတဲ့အလုပ်လို့ဆိုရမလားမကောင်းတဲ့အလုပ်လို့ဆိုရမလားသဘောမပေါက်ရင်ဖြင့်အလကအချိန်ဖြုံးတဲ့အလုပ်လို့မဆိုနိုင်ဘူးလားသဘောမပေါက်ရင်သဘောပေါက်ရင်ဖြင့်ဘလောက်တန်ဖိုးရှိရှိအကျိအချိန်ကိုအသုံးချတဲ့အလုပ်မရှိပေဘူးဟုတ်ကဲ့လား အဲ့ဒီမှာသဘာဝလက္ခဏာသိတယ်တာမညာလက္ခဏာသိတယ်သို့မဟုတ်လက္ခဏာနှမျိုးလုံးသိတယ်ဘုန်းကြီးတရားကလည်းဘယ်ကနေဘယ်ရောက်သွားမှန်းတော့မသိတော့ပါဘူးဘယ်အစဘယ်ရောက်သွားတာဟောကုသိုလ်အကုသိုလ်ကနော်အဲအဲ့ဒါလည်းမျက်ခြေလည်းပြတ်သွားမယ်အခုကကုသိုလ်ရဲ့အကြောင်းအကုသိုလ်ရဲ့အကြောင်းပြောတာဘယ်ဆုံးမှန်းတော့မသိဘူးနော် gain ဟုတ် ယုံနံတရားအစာသာဤများနှင့်မဆိုင်ကိုယ်သာဆိုင်၍ကိုယ်ပိုင်ဖြစ်သောထိုသဘောမှလောတဘာဝလက္ခဏာတိယုံနံတရားအစာသာဤ ညာနှင့်မဆိုင်ကိုယ်သာဆိုင်၍ကိုယ်ပိုင်ဖြစ်သောထိုသဘောမှတ်လောသဘာဝလက္ခဏာတိယုံနံတရားအစာသာဤညာနှင့်မဆိုင်ကိုယ်သာဆိုင်၍ ကိုယ်ပိုင်ဖြစ်သောထိုသဘောမှတ်လောတဘာဝလက္ခဏာသည်သို့ဖြစ်တဲ့အချိန်ဘယ်ဟာကမြမလဲ ရှုတဲ့ရှုစိတ်ဖြစ်တဲ့အချိန်ကများသွားပြီဆိုတော့ဒေါသဖြစ်တဲ့အချိန်ကနည်းမသွားသေးဘူးလားနည်းသွားရင်ဒေါသဟာအာသေးမလားအာကြီးမလားအာသေးသွားပြီအဲ့ဒီတင်ဆက်ဆက်ပြီးရှုတဲ့အခါကျတော့ဒေါသတခါတည်းပြတ်မသွားဘူးလားရပ်မသွားဘူးလားရပ်သွားတယ်ရပ်သွားပြီဆိုလို့ရှိရင်ရှုစိတ်ကြီးတက်တက်ကြာမနေပြီဘူးလား အဲ့ဒါတော့အဲ့ဒီရှုစိတ်ကစိတ်ဆိုးတယ်စိတ်ဆိုးတယ်လို့ရှုရင်းရှုရင်းကစိတ်ဆိုးတာတဖြည်းဖြည်းပြေပြောက်ပြတ်ရပ်သွားတဲ့အခါကျတော့ခန္ဓာကိုယ်မှာတခြားရုပ်တခြားနာထင်ရှားရာကိုရှုဟုတ်လားတကယ်တခြားရုပ်တခြားနာထင်ရှားရာအထူးမရှိဘူးဆိုလို့ရှိရင်ဝမ်ဘိုက်ကဖောင်းကြွတောင့်တင်းတက်လာတဲ့ဝါရောရုပ်ပိန်ကျသွားတဲ့ဝါရောရုပ်ဒါကိုပဲရှုဟုတ်တယ်မဟုတ်လားဒီရုပ်ကတော့ရှိမနေဘူးလားရှိနေတယ်ဒီတော့ gain စိတ်ဆိုးတဲ့စိတ်ဆိုးတဲ့နဲ့ရှုလိုက်တဲ့အခါကျတော့နောက်ဆုံးစိတ်ဆိုးတဲ့စိတ်ကရပ်သွားတော့ရှုစိတ်လည်းဖြစ်သွားတော့သူ့စိတ်ဟာလေးသွားသလားပေါ့သွားလားနောက်ကျသွားသလားကြည်လင်းသွားသလားဒါဖြင့်နောက်ကျတာနဲ့ကြည်လင်တာဘယ်ဟာကောင်းအဲ့ဒီကြည်လင်တာဒေါသရှိလို့ကြည်လင်တာလားမရှိလို့ကြည်လင်တာလားဟုတ်ကဲ့လားအဲ့တော့မချမ်းသာပေဘူးလား ဒီတော့ဉာဏ်ထဲမှာအမလေးဟဲ့ခုနတော့ငါဟာစိတ်တွေကကြမ်းတမ်းလိုက်တာစိတ်ဆိုတာအခုတော့အခုတော့လဲစိတ်စိတ်တဲ့စိတ်ဆိုတာမရှိဘူးဒေါသမရှိဘူးအဲ့ဒါလို့သဘောပေါက်တဲ့အခါကျတော့ဒေါသဆိုတာအမြဲတည်နေတယ်လို့သူရယူဆသလားအမြဲမတည်ဘူးလို့ယူဆတာဖြစ်ပေါ်ပြီးနော်ပြောက်သွားတာပဲဟောလို့သဘောမပေါက်ဘူးလား ဖြစ်ပေါ်ပြီးနောက်ပျောက်သွားတယ်လို့သဘောပေါက်တဲ့အခါကျတော့နေသလားအနိစ္စလားအနိစ္စမတည်မြဲတဲ့သဘာဝပဲဟောတိမလားဘူးလားဒါဖြင့်အဲ့ဒီဒေါသတစ်ခုတည်းပဲမတည်မြဲတာလားလောဘကကောတည်မြဲသလားမာနကကောတခြားစိတ်တွေကဒါဖြင့်ရုပ်တွေကသိမလားဘူးလား အာလုံးဟာမတည်မြဲတဲ့သဘာဝအနိစ္စတွေဟောဒီတော့အဲ့ဒီမတည်မြဲတဲ့သဘာဝအနိစ္စဖြစ်ပေါ်ပြီးပျောက်တတ်တဲ့ဒီသဘာဝဟာရုပ်တစ်ခုတည်းနာမ်တစ်ခုတည်းဟုတ်ဘူးအဲ့ဒါသာမညခေါ်တယ်ဒါကြောင့်မလို့ကျောင်းသားတွေသံမေဝဲအောင်တဲ့အခါကျတော့သံမေဝဲမှာပဲဖြစ်စေ အာကစားမှာပဲဖြစ်စေတခြားပညာသင်ကြားရေးမှတပါတခြား activity တွေမှာပဲဖြစ်စေပြုလုပ်ကြတဲ့အခါကျတော့အချို့သောကျောင်းသားကိုလူရည်ညွန်လို့မခေါ်ဘူးလားလူရည်ညွန်ဆိုတာဘာဆိုလိုတာလဲပါမညတဲ့မှချွန်းပြီးထွက်လာတဲ့ အကြီးအသေးရှိတဲ့ပုံကိုလို့ဆိုလိုတာမဟုတ်လားဟုတ်ကဲ့လားအဲ့တော့ချွန်ပြီးထွက်လာတဲ့အကြီးအသေးရှိတဲ့ဒီပုံကိုဟာဒီပုံကိုရဲ့ဒီအကြီးအသေးဟာအများနဲ့သက်ဆိုင်သလားတဦးတယောက်နဲ့သက်ဆိုင်သလားတဦးတယောက်နဲ့သက်ဆိုင်တဲ့ဒါဖြင့်သူ့လုံငါလိုအကြီးအသေးကတော့အများနဲ့သက်ဆိုင်သလားသဥရီနဲ့သက်ဆိုင်သလားအဲ့ဒါကိုပါမညာပါမန်လို့ခေါ်တာ အာကျွန်တော်တို့ကတော့တာမန်အောင်တာပါဒီလည်းမရပါဘူးလူညွန်လည်းမရပါဘူးဒါကြောင့်တာမညပါဠိကတာမညအဲ့ဒီပါဠိတာမညဆိုတဲ့စကားလုံးကိုမြန်မာကတာမန်လို့ခေါ်လိုက်တယ်အတိပ္ပယ်အတူတူပဲအဲ့တော့တာမညဆိုတဲ့စကားလုံးဟာအများနဲ့သက်ဆိုင်တယ်လို့အတိပ္ပယ်ရှိရင်တာမန်ဆိုတဲ့စကားလုံးကတော့ဘယ်လိုအတိပ္ပယ်ရှိမလဲအများနဲ့သက်ဆိုင်တယ်အတိပ္ပယ် အများနဲ့သက်ဆိုင်နေဆိုတဲ့ကထူးကြတာလားမထူးကြတာလားမထူးကြတာဟုတ်ကဲ့လားဒီတော့အခုဒီမှာအနိစ္စဆိုတဲ့မတည်မြဲတဲ့သဘောဟာရုပ်အလုံးနဲ့လည်းသက်ဆိုင်ဆက်ဆံနဲ့နာအလုံးနဲ့လည်းသက်ဆိုင်ဆက်ဆံနဲ့ဒီလိုဆိုလို့ရှိရင် तू ထူးကြတဲ့သဘောလားသာမညသဘောလားဟမ်ထူးကြတဲ့သဘောလားသာမညသဘောလား ဘာကြောင့်ကာမညသဘောလဲအများနဲ့သက်ဆိုင်လို့ဒါကြောင့်အများနဲ့သက်ဆိုင်တဲ့သဘောကိုသူ့ဖြစ်တဲ့အတွက်သူ့ကို general characteristic လို့ခေါ်တယ်။တနည်း common characteristic လို့ခေါ်တယ်။ထူးခြားတဲ့သဘာဝကိုတော့ specific characteristic လို့ခေါ်တယ်။သူကပါမညာမဟုတ်ဘူးထူးခြားတဲ့သဘော။ ဒါကြောင့်အခဏပြောတဲ့ကြမ်းတမ်းတဲ့သဘောလူကျင်တတ်မဲ့တဲ့သဘောဟာဒေါသတစ်ခုတည်းပဲထူးထူးခြားခြားရှိတဲ့သဘောကိုကြမ်းတမ်းတဲ့သဘောကို specific characteristic ခေါ်တယ်။ထို့အတူပဲလူကျင်တတ်မဲ့ညှိတွယ်တဲ့သဘောဟာလောဘတစ်ခုတည်းမှာပဲရှိလို့တခြားရုပ်တခြားနာနေနဲ့မရှိတဲ့အတွက်သူ့ဟာလောဘအတွက်ထူးခြားနေလို့သူ့ကို specific characteristic ခေါ်တယ်။ဒါ အနိစ္စဆိုတဲ့သဘောဟာရုပ်တိုင်းနာနဲ့နဲ့သက်ဆိုင်တဲ့အတွက်သူ့ကိုပါမညလက္ခဏာဒါဖြစ်ရင်ယတနိစ္စတံဒုက္ခယံဒုက္ခတတနတ္တယံအရှင်တရားတွေအနိစ္စဖြစ်ပေါ်ပြီးနောက်ပျောက်ပျောက်သွားတတ်လို့မတည်မြဲတံဖြစ်ပြီးနောက်ပျောက်လို့မတည်မြဲတတ်တဲ့ထိုသဘောဟာဒုက္ခမကောင်းဘူးဖြစ်ပြီးပြည့်စည်သွားတာကောင်းမလားမကောင်းဘူးလားအဲ့ဒီမကောင်းတာကိုဒုက္ခလို့ခေါ်တယ် ဒါကြောင့်မလို့ဥတယမယပဋိသင်္ပိလနာတော့ဒုက္ခတဲ့ဖြစ်မှုပြက်မှုတွေကအကျဉ်းချင်းအဖန်ဖန်နှိမ့်ဆက်တတ်လို့မို့လို့ဒုက္ခပဲဖြစ်မှုပြက်မှုတွေကအကျဉ်းချင်းအဖန်ဖန်နှိမ့်ဆက်တယ်ဆိုတာအခုဖြစ်လာတယ်ပျောက်ပြက်သွားတယ်နောက်တစ်ခါပြန်ဖြစ်ပြန်တယ်ပြက်တယ်နောက်တစ်ခါပြန်ဖြစ်တယ်နဲ့ပြက်တယ်နောက်တစ်ခါပြန်ဖြစ်ပြန်တယ်ပြက်တယ်အဲ့ဒါဟာကြွတယ်လှမ်းတယ်ချတယ်ကိုစူးစူးဆိုင်ဆိုင်များရှိလို့ရှိရင်ကြွမှုလေးတွေအစင်းစင်းဖြစ်ဖြစ်ပြီးတော့ပျောက်ပျောက်ပျောက်သွားတာအဲ့ဒါကြာကြနာနာသေချာသိတယ် တချို့ကြတော့ရှင်းရှင်းလင်းလင်းမသိတဲ့အခါကျတော့ကြွတယ်လို့ဆိုတော့ဗျာအယိတ်တွေကအောက်ကျန်းနေခဲ့တယ်ဗျာတဲ့ဒီလိုကြွတာကအယိတ်တွေဖြစ်ပြီးကျန်နေခဲ့တယ်ဗျာတဲ့ဒီလိုကြောက်တယ်အဲ့ဒါဟာကြွမှုတွေတစ်ခုဖြစ်ပြီးပြက်တစ်ခုဖြစ်ပြီးပြက်တစ်ခုဖြစ်ပြီးပြက်ကိုကြွမှုပေါင်းမြောင်မြောင်စွာဖြစ်ဖြစ်ပြီးပြက်ပြက်သွားတာကိုသူ့ဉာဏ်ထဲမှာတွေးတာအဲ့ဒါအဲ့ဒီတွေးတာကိုဒီအတွေ့သဘောမပေါက်သေးလို့မရှင်းသေးတဲ့အတွက်ကြွတယ်လို့ရှုလိုက်တဲ့အခါကျတော့ကြွတာတွေကအယိတ်လိုဖြစ်ပြီးပြီးကျန်ခဲ့တယ်ဗျာလို့ရှောက်တာ အဲဒါလို့ဖြစ်ဖြစ်ပြီးပြက်ပြက်ပြီးသွားတဲ့သဘောတွေပဲလို့ဒီလိုညံထဲမှာတည့်ဖြစ်ပြီးတည့်ပြက်နေတာကိုပဲတွေ့ပြီဆိုတဲ့အခါကျတော့ကောင်းတဲ့ဟာတွေလို့ထင်မလားမကောင်းတဲ့ဟာတွေလို့ထင်မလားအဲ့ဒါပြောတာယတနိစ္စံတန်ဒုက္ခံယံအကျဉ်သဘောတရားတွေအနိစ္စံဖြစ်ပေါ်ပြီးနောက်တရရိပ်ပျောက်ပျောက်သွားတတ်၏သွားတတ်သောကြောင့်မတည်မြဲ တံထိုဖြစ်ပေါ်ပြီးနောက်ပျောက်ပျောက်သွားတတ်၍မတည်မြဲသောသို့သဘောသည်ဒုက္ခမကောင်းတဲ့သဘောပါတကားသိလာတယ်ဘာလက္ခဏာတော့ဒုက္ခလက္ခဏာသိလာသည်ဟုတ်ကဲ့လားဒါဖြင့်အရင်တုန်းကအကောင်အထည်အနေနဲ့လူကြီးရှိတယ်ပုဂ္ဂိုလ်ကြီးရှိတယ်တ attva ကြီးရှိတယ်ဒါကြီးဟာမွေးကလေးကတီးနေတာအခုချိန်ကြီးပဲတီးမြဲနေတဲ့ငါကြီးပဲလို့အရင်ကထင်ခဲ့တဲ့အထင်ဟာ အဲ့ဒါလို့အတိလေးပေါ်လာတဲ့အခါကျတော့အဲ့ဒီအထင်ရှိအောင်မလားမရှိတော့ဘူးဘာကြောင့်လဲဟုတ်မှမဟုတ်ပဲကိုမဟုတ်ဘူးလားအခုတကယ်ရှုကြည့်လို့သိရတာကရုပ်ရှုလဲတရေဖြစ်ပြီးပြက်သွားတာနာမ်ရှုလဲရေဖြစ်ပြီးပြက်သွားတာဖောင်းနာရှုလဲတရေဖြစ်ပြီးပြက်သွားတာပိန်နာရှုလဲတရေဖြစ်ပြီးပြက်သွားတာကြွားတာလှမ်းနာချတာရှုလဲတရေဖြစ်ပြီးပြက်သွားတာတွေးတယ်တွေးတယ်ရှုလဲလဲဖြောက်ခနဲ့ပြက်သွားတာစဉ်းစားတယ်စဉ်းစားတယ်ဖြစ်ဖြုတ်ခနဲ့ပြက်သွားတာ ဒါတွေကြီးပဲတွေ့နေရတဲ့အခါကျတော့တည်မြဲနေတဲ့တရားရဲ့လို့တွေ့ရတာလားအဲမတွေ့ရတဲ့အခါကျတော့တည်မြဲနေတဲ့ပုဂ္ဂိုလ်တ attva ငါဆိုတာရှိတယ်ဆိုတဲ့အယူအဆမှားတယ်ဆုံးပြမလားမှန်တယ်ဆုံးပြမလားအနတ္တပုဂ္ဂိုလ်တ attva အတ္တမဟုတ်တည်မြဲနေတဲ့အသက်ဝိညာဉ်အတ္တမဟုတ်ပါတကားဟုတ်ကဲ့လားခုနသာသနာတော်ရောက်စာတန်းနဲ့မှဘယ်လိုဖတ်သွားတယ် ဘယ်လိုဖတ်သွားတာကြားလိုက်ရောသာသနာတော်လျှောက်စာရမ်းထဲမှာအမလေးသာသနာတော်လျှောက်စာရမ်းကိုနေ့စဉ်လဲနားထောင်နေကြရင်တော့ဒါကလေးတော့မမှတ်မိတကယ်အချုပ်နော်ပါတယ်ဤသို့လင်ဟမ်သက္ကမိနစ် နာယီရက်လာနှစ်တွေပြောင်းကြ၍အဟောင်းအဟောင်းတွေချုပ်ပြောင်းအသည့်အသည့်တွေပေါ်ပေါက်ကြကခဏမစဲပြောင်းလဲနေသောယုတ်တဘာဝနံတဘာဝနံတဘာဝတို့ဤပါတယ် မတည်မြဲခြင်းအနိစ္စဆင်းရဲခြင်းဒုက္ခအဲ့ဒီမတည်မမြဲဆင်းရဲတဲ့အတွက်ပဲပုဂ္ဂိုလ်သတ္တဝါအတ္တမဟုတ်ခြင်းအနတ္တသဘောဟုတ်တယ်မဟုတ်ဘူးလားကဲရှုတော့သိမလားဘူးလားသိလာတယ်အနတ္တသဘောတို့ကိုနင်တော့သက်ဝင်ပြီးတော့ အမှန်မြင်လျက်အဲ့ဒါလို့အမှန်တိုင်းမြင်ပြီဆိုပုဂ္ဂိုလ်တ attva အတ္တလို့ထင်ပါဦးမလားမထင်ဘူးဆိုလို့ရှိရင် ကိုယ့်ကိုယ်ကို ခင်မင်တတ်မြတ်တာကောရှိမလားသူများကိုခင်မင်တတ်မြတ်တာကောရှိသေးသလားဆင်းရဲမှန်သမျှခင်မင်တတ်မြတ်တာကစတာပဲမဟုတ်ဘူးလားအဲ့တော့ခင်မင်တတ်မြတ်တာမရှိဘူးဆိုလို့ရှိရင်တော့ဆင်းရဲမရှိတော့ဘူးပုဂ္ဂိုလ်တ attva အတ္တ မဟုတ်ခြင်းအနတ္တသဘောတို့ကိုနှင်းတော့သက်ဝင်အမှန်မြင်လျက်ခင်မင်မှုသမှုရိယပယ်နိုင်ရ၍ဆင်းရဲရဲ့အကြောင်းဖြစ်တဲ့ခင်မင်မှုသမှုရိယပယ်နိုင်ပြီဆိုလို့ရှိရင်တော့ဆင်းရဲဖြစ်ပေါ်အောင်မလားမဖြစ်ပေါ်တော့ဘူးပယ်နိုင်ရ၍ဒုက္ခခသိမ့်ချုပ်ပြငြိမ်းရာပါတယ် ချမ်းသာစေချမ်းသာမှမျက်နှိပ်ပံကိုဧကံမုတ်ချရောက်နိုင်ကြရန်ပါလေသတိပဋ္ဌာန်၄ပါးမြတ်တရားကိုပွားများအားထုတ်ကြပါစို့ဖေဟာမကောင်းဘူးလားဘာကောင်းတာအကုန်ကောင်းတာပဲဟုတ်ကဲ့လားဒီတော့အဲ့ဒီမှာကြည့်လို့ရှိရင် မတည်မြဲခြင်းအနိစ္စအဲ့ဒါလို မတည်မြဲတဲ့အတွက်ပဲဆင်းရဲခြင်းဒုက္ခအဲ့ဒါလိုမတည်မမြဲဆင်းရဲတဲ့အတွက်ပဲပုဂ္ဂိုလ်တ attva အတ္တရဲ့လိုအခိုင်အမြဲတည်မြဲနေတာမရှိသဘာဝတရားမျှတာရှိတယ်ဆိုတဲ့အနတ္တသဘောဉာဏ်နဲ့မှမသက်ဝင်ဘူးလားသက်ဝင်လာသည်တဲ့ဒါဖြင့်အဲ့ဒီအနိစ္စဒုက္ခအနတ္တသဘောတွေဟာရုပ်တစ်ခုတည်းနာမ်တစ်ခုတည်းရဲ့သဘောတွေလားရုပ်အလုံးနာမ်အလုံးရဲ့သဘောတွေလား ဒါဖြင့်တူရီပိုင်လားဘုံဆိုင်လားဘုံဆိုင်ဆိုတော့သဘာဝလက္ခဏာခေါ်မလားတာမညလက္ခဏာခေါ်မလားတာမညလက္ခဏာသိကြပြီလားတာမညလက္ခဏာဆိုတာဘသူတွေလဲအများဆိုင်သဘောတွေအနိစ္စဒုက္ခအနတ္တဟုတ်ကဲ့လားအဲ့ဒီသဘောတွေသိလာတယ်တဲ့ဒါကြောင့် ယုံနံတရားအစာသာဤညာနှင့်မဆိုင်ကိုသာဆိုင်၍ကိုပိုင်ဖြစ်သောထိုသဘောမှန်လောသဘာဝလက္ခဏာသည်အဲ့ဒါကကိုပိုင်သဘောသီးသန့်သဘော specific characteristic now ယုတ်တိုင်းနှင့်ဆိုင်နံတိုင်းဆိုင်၍ဘုံတိုင်းဖြစ်သောထိုသဘောမှန်လောဘာလက္ခဏာသည်ဟမ် ဘာဘာကြောင့်သာမညလက္ခဏာလဲရုပ်တိုင်းနံတိုင်းနဲ့ဆိုင်လို့ဟုတ်ကဲ့လားဆိုရုပ်တိုင်းနဲ့ဆိုင်နံတိုင်းဆိုင်၍ဘုံဆိုင်ဖြစ်သောထိုသဘောမလောသာမညလက္ခဏာသည်ရုပ်တိုင်းနဲ့ဆိုင်နံတိုင်းဆိုင်၍ ဘုံဆိုင်ဖြစ်သောထိုသဘောမလောတာမညလက္ခဏာတိသို့ဗမာစကားမတတ်ကြဘူးလားသင်ပေးရအောင်မလားဟမ် ဘာဝလက္ခဏာဆိုတာဘာလဲအမြင်နဲ့မသက်ဆိုင်ရုပ်တစ်ခုရဲနာမ်တစ်ခုရဲနဲ့သာသက်ဆိုင်တဲ့သဘောဟုတ်ကဲ့လားဒါဖြင့်တာမညလက္ခဏာဆိုတာကဘာလဲရုပ်အားလုံးနာမ်အားလုံးနဲ့သက်ဆိုင်တဲ့သဘောဟုတ်ပြီလားရှုရင်သဘာဝလက္ခဏာအရင်စသိတယ် သမာဓိဖြစ်လာတဲ့အခါတာမညာလက္ခဏာနောက်မှသိတယ်သို့တော့တာမညာလက္ခဏာကိုသိနေစေအခါမှာလဲသဘာဝလက္ခဏာကိုလည်းသိနေတယ်ဒီတော့စိတ်ဆိုးတဲ့စိတ်ဆိုးတဲ့လို့ရှုနေတဲ့အခါမှာစိတ်ဆိုးတဲ့ဒေါသစိတ်ရဲ့ကျမ်းမ်းတဲ့သဘာဝကိုသိတယ်ကျမ်းမ်းတဲ့ဘလောက်ကြာတော့ကျမ်းမ်းနေလဲဆိုလို့ရှိရဲ့အဲ့ဒီကယောဂီဟာလူကိုတုံးနေတာပဲမျက်နှာကြီးကိုနီးရဲမဲနေတာပဲ မဟုတ်ဘူးလားဘာကြောင့်လဲအဲ့ဒီတော့မကြမ်းမ်းဘူးလားရှုရင်းနဲ့သူကြမ်းမ်းတာသိလာတယ်ကြမ်းမ်းတာသိလာတဲ့အခါကျတော့တဖြည်းဖြည်းဒေါသကရော့ရော့ရော့ရော့သွားတယ်ရှုစိတ်ကအာကောင်းအာကောင်းသွားတယ်အာကောင်းသွားတဲ့အခါကျဒေါသပျောက်သွားပျောက်သွားတော့ရှုစိတ်တွေကြမ်းနေတော့သူဆက်ရှုနေတဲ့စိတ်ဆိုးတဲ့စိတ်ဆိုးတဲ့နဲ့ရှုတော့ရှိတဲ့တစ်ခါပြန်ပြီးဒေါသက မသိမသာလေးတခါပြန်ပေါ်လာပြန်ပေါ်လာပြန်ဆက်ရှုလိုက်ပြန်ရှုလိုက်ပြန်ရင်တခါပျောက်သွားပြန်ရင်ပျောက်သွားပြီမဲ့တော်တော်ကြာလေးရှုတော့ကြာလာပြန်ပြီဒေါသဒေါသကခေါင်းလေးတူးလာပြန်ပြီတခါဆက်ရှုလိုက်တယ်စိတ်ဆိုးတယ်စိတ်ဆိုးတယ်လေရှုလိုက်ကြတဲ့အခါပျောက်သွားပြန်ပြီအဲ့ဒါလိုပဲပေါ်လာလိုက်ရှုလိုက်ပျောက်လိုက်ပေါ်လာလိုက်ရှုလိုက်ပျောက်လိုက်နဲ့ဒီလိုတွေ့ရတဲ့အခါကျတော့ဩဒေါသဆိုတာအမြဲတမ်းတည်နေတဲ့တရားပါပဲလားလို့သဘောမပေါက်ဘူးလား ဟမ်အမြဲတည်နေတာမဟုတ်ပါပဲကလားဘလို့ဖြစ်ပြီးတော့ဖြစ်ပြီးတော့ပျောက်ပျောက်သွားတာပါလားနောက်ဆုံးကြတော့အဲ့ဒီဒေါသခေါင်းပြူလာတည်းရဲ့လားမလာတော့ဘူးလုံးဝချုပ်ငိမ့်ပျောက်ွယ်မသွားဘူးလားပျောက်ွယ်သွားတဲ့အခါကျတော့ရှုတဲ့စိတ်အစဉ်ပဲရှိမနေဘူးလားကဲဘယ်စိတ်ကဘယ်စိတ်ကိုပယ်လိုက်တတ်လိုက်တာတော့ ရှုစိတ်ကဒေါသစိတ်ကိုပယ်လိုက်တတ်လိုက်တာဒါဖြင့်ဒေါသစိတ်ကကုသိုလ်လားအကုသိုလ်လားကောင်းစိတ်လားမကောင်းစိတ်လားရှုစိတ်ကကုသိုလ်လားအကုသိုလ်လားကောင်းစိတ်လားမကောင်းစိတ်လားဒါဖြင့်ကုသိုလ်ဆိုတဲ့သကလုံးရဲ့အဓိပ္ပာယ်နားလည်ပလားပါပါလိမ့်အဓိပ္ပာယ်က အာကုသိုလ်ကိုပယ်တတ်တတ်တဲ့တရားဟောဒီမှာမထင်ရှားဘူးလားအမှန်တရားထင်ရှားတယ်ဒါဖြင့်ကုသိုလ်ဆိုတာအကုသိုလ်ကိုပယ်တတ်တတ်တဲ့တရားဆိုတော့အကုသိုလ်ဖြစ်နေတဲ့အခိုင်မှာဆင်းရဲသလားချမ်းသာသလားဆင်းရဲတယ်အဲ့ဒီအကုသိုလ်ကိုပယ်လိုက်တတ်လိုက်လို့အကုသိုလ်ငြိမ်းပြောက်သွားလို့ကုသိုလ်စိတ်အစဉ်ပဲဖြစ်နေပြီဆိုရင်ဆင်းရဲသလားချမ်းသာသလား ဒါဖြင့်တတ္တဝါဟာချမ်းသာလိုသလားဆင်းရဲလိုသလားချမ်းသာလိုရင်တတ္တဝါဟာမချမ်းသာစေတဲ့ဆင်းရဲစေတဲ့အကုသိုလ်ကိုပယ်တတ်ဖို့မလိုဘူးလားပယ်တတ်ဖို့လိုရင်ကုသိုလ်ကိုပြုဖို့မလိုဘူးလားဒါဖြင့်ကုသိုလ်ဘာကြောင့်ပြုရမလဲအဲဆင်းရဲငြိမ်းအောင်ချမ်းသာအောင်ကုသိုလ်ကိုပြုရတယ်မဟုတ်ဘူးလားအဲ့ဒီကုသိုလ်က တရားအစကပြောခဲ့သလိုဒါနာကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်လို့အကြံဉာဏ်အပြင်သုံးမျိုးဟုတ်ကဲ့လားဒါနပေးကံလူရန်စွန့်ကြဲတယ်ဆိုတာတိုက်ရိုက်အားဖြင့်လောဘကုသိုလ်ကုသိုလ်ကိုတတ်လိုက်တာမဟုတ်ဘူးလားအဲပေးကံလူရန်စွန့်ကြဲလိုက်တယ်ဆိုတဲ့ကပေးကံလူရန်စွန့်ကြဲတဲ့အရာဝတ္ထုပေါ်မှာတွေ့တာတတ်မဲ့မှုရှိသေးသလားရှိပါဘူး တွေ့တာတတ်မဲ့မှုမရှိတော့ဘူးတွေ့တာတတ်မဲ့မှုဆိုတဲ့လောဘအကုသိုလ်ကိုပေးကမ်းလှူဒန်းစိတ်ခေါ်တဲ့ဒါနစေတနာကုသိုလ်ကပယ်သလိုက်ပြီမသေးကြဘူးလားအမှန်တရားသေးကြတယ်ဒီလိုဆိုတော့လောဘဆိုတာဆင်းရဲရဲ့အကြောင်းပဲဟုတ်တယ်မဟုတ်လားလူချင်းရင်တမ်းမဲ့ရင်နှစ်သက်ရင်တွေ့တာရင်ခင်မရင်ချေရင်ကြိုက်ရင်ဒုက္ခဖြစ်ပြီးသားသေဆိုတာမှတ်တရော မှတ်ပြီးတော့နည်းနည်းလေးခင်မင်ရင်နည်းနည်းဒုက္ခဖြစ်တာပဲများများဒုက္ခဖြစ်တာပဲအဲ့ဒါကိုဖြစ်လို့ဖြစ်မှမသိဘူးဆိုတဲ့အခါကျတော့အဲ့ဒီခင်မင်ရတာတွေ့တာရတာပဲသဘောကျမနေဘူးလားညီလေးဓမ္မမှနဲ့တရားသတိမရနိုင်ဘူးမဟုတ်ဘူးလားဘသူတွေလဲဩအဖွားတွေဆိုတော့အဖိုးတွေမပါဘူးလား အဲ့ဒါခင်မမှုသမှုရိယာကိုဒုက္ခရဲ့အကြောင်းလို့မသိလို့ဖြစ်နေတာမဟုတ်လားအဲ့ဒီဓမ္မမှာဖြစ်နေတဲ့မြည်လေးကနှစ်ရက်သုံးရက်ရှိတဲ့အခါကျကောက်ခနဲ့ကောက်ရတယ်လို့နေအောင်ဖြားလိုက်ပြီးတော့ဆေးရုံလဲပုတ်ရောဖုတ်ခနဲ့သေးသွားရောသွေးလွန်တုပ်ကွေးရောကနဲ့ကဲအခုနမြည်ဓမ္မမှာနဲ့ခင်မှုသမှုရိယာဖြစ်နေတဲ့အဖွာအဖို့ ဘလောက်ဝမ်းသာလိုက်မလဲလို့နော်ဟမ်ဆင်းရဲသလားချမ်းသာသလားဘာကပေးလိုက်တဲ့ဆင်းရဲလဲဒုက္ခခင်မင်မှုသမှုရိယာကပေးလိုက်တယ်ဆင်းရဲမဟုတ်ဘူးလားအဲ့ဒါခင်မင်မှုလောဘသမှုရိယာဟာဆင်းရဲရဲ့အကြောင်းဆိုတာမသေးကြဘူးလားသိ သိကြတယ်ဒီတော့ဒါနစေတနာနဲ့ပစ္စည်းပေါ်ခင်တွယ်တဲ့လောဘကိုပယ်တတ်လိုက်ပြီဆိုတဲ့အခါကျတော့ဆင်းရဲတစ်ခုငြိမ်းမသွားပြီဘူးလားငြိမ်းသွားတယ်ဒီလိုဆိုတော့ဒါနကုသိုလ်ဟာပြုတင်တဲ့အလုလားမပြုတင်တဲ့အလုလားနားလည်ရင်ပြုတင်တဲ့အလုမသေးကြဘူးလားသိကြတယ်နားမလည်ဘူးဆိုလို့ရှိရင် လို့သူမြတ်ပေးနေရမလို့ကိုချွေးနေတာတနဘူးကချွေးချီမကြအောင်အဲ့ဒါလောက်တိုင်းလာရတာဒီခေတ်ဒီခါကြီးသွားစီတောက်စီတွေကကြီးကကြီးပါပြီခနဲ့အဲ့ဒါကိုယ့်အိမ်ကိုလောက်ငအောင်သုံးပြီးတာပဲမဟုတ်ဘူးလားအဲ့ဒါနားလဲလို့လားနားမလဲလို့နော်ကုသိုလ်ဆိုတာဘာကြောင့်ပြုရသလဲလို့ဆိုတော့ ဆင်းရဲငြိမ်းလို့ချမ်းသာလို့လို့ပြုရသည်ဒါနကလည်းဒါနကုသိုလ်လျောက်ဆင်းတော့ချမ်းသာလားလားကုသိုလ်လျောက်ဆင်းရဲကိုတတ်ပြီးတော့ချမ်းသာကိုပေးတဲ့ဘာဝနာကုသိုလ်လို့တော့အခုနဒေါသကိုရှုတဲ့ဘာဝနာကြည့်ပေါ့မဟုတ်ဘူးလားအမှန်တန်စိတ်ဆင်းရဲပြီးတော့ မျက်နှာကြီးမိပြီးရဲပြီးမဲပြီးအထိခန္ဓာကိုယ်တုံ့လှုပ်ပြီးအထိဖြစ်နေတဲ့ဒေါသကိုဘာဝနာတရားနဲ့ရှုပွားလိုက်တဲ့အခါကျတော့ဒီဒေါသကင်းစင်သွားပြီဆင်းရဲသေးလားယောဂီချမ်းသာသွားတယ်တဲ့ဒါကြောင့်ကုသိုလ်ဆိုတာဆင်းရဲပျောက်ရေးချမ်းသာရရေးအတွက်ဘယ်ကုသိုလ်မျိုးမဆိုလုပ်ရတယ်ကုသိုလ်ဆိုတာကုပါတဲ့ကုသိုလ်ရဲ့အဓိပ္ပာယ်က အကုသိုလ်ကိုပယ်သတတ်တတ်တော်တရားဟုတ်ကဲ့လားဒါဖြင့်ကုသိုလ်တော့သိပါပြီအကုသိုလ်ဆိုတဲ့သကလုံးရဲ့အဓိပ္ပာယ်ကတော့ပါလဲပါဠိတရာဏီအရာပြောရင်တော့ဒီလိုပြောရတယ်အရဲ့ကုသိုလ်ရဲ့နှလုံးပေါက်ထားတာ အဲ့ဒီနှလုံးမှာဒီနေရာမှာအရဲ့အဓိပ္ပာယ်ကဘာအဓိပ္ပာယ်ရှိသလဲဆိုတော့ဆန့်ကျင်ဘက်လို့အဓိပ္ပာယ်ရှိတယ်ဆန့်ကျင်ဘက်လို့အဓိပ္ပာယ်ရှိတယ်အဲ့တော့အဲ့ဒီပါဠိနည်းအရာပြောမယ်ဆိုရင်တော့အကုသိုလ်ဆိုတာဘာလဲဩခက်လိုက်တာကုသိုလ်ကကုသိုလ်အကဆန့်ကျင်ပဲဆိုတော့အကုသိုလ်ဆိုတော့ဘယ်လိုဖြစ်မလဲအဲ့ဒါပေါ့ကုသိုလ်ရဲ့ဆန့်ကျင်ပဲတရား ကုသိုလ်ရဲ့ဆန့်ကျင်ပဲဆိုတာဘယ်လိုဖြစ်တယ်လဲကုသိုလ်ကဆင်းရဲကိုပယ်ဖြောက်ပြီးချမ်းသာရောက်စေတယ်ဟုတ်တယ်မဟုတ်လားဒီလိုဆိုတော့အကုသိုလ်ရဲ့ဆန့်ကျင်ပဲတရားကဘယ်လိုဖြစ်ရမလဲချမ်းသာကိုပယ်ဖြောက်ပြီးတော့ဆင်းရဲရောက်စေတယ်မဟုတ်ပေဘူးလားအဲ့ဒါအကုသိုလ်ရဲ့အဓိပ္ပာယ်ပဲကုသိုလ်ရဲ့ဆန့်ကျင်ပဲတရားတဲ့ကုသိုလ်ရဲ့ဆန့်ကျင်ပဲတရားဆိုတာကုသိုလ်နဲ့ပြောင်းပြန်သဘာဝရှိတဲ့တရားကုသိုလ်က ဆင်းရဲကိုပယ်ဖြောက်ပြီးချမ်းသာရောက်စေတယ်သူရဲ့ပြောင်းပြန်သဘာဝကချမ်းသာကိုပယ်ဖြောက်ပြီးဆင်းရဲရောက်စေတယ်အကုသို့မသေးကြဘူးလားမယုံရင်သူများအိမ်သွားပြီးခိုးကြည့်ပါလားအ ਨੇ ဆုံးဟိုဗတ်စကားဝတ်တက်ပြီးကြပိုက်နိုင်ကြည့်လေအဲ့ဒါကုသိုလ်လားအကုသိုလ်လားကပိုင်းလိုက်တာများမရှိလို့မလို့စားလျံကြည့်လို့နိုင်တာဘာကြောင့်အကုသိုလ်ဖြစ်ရမှာလဲ ဘသူထိခိုက်လို့လို့ပစ္စည်းရှင်ထိခိုက်သည်ဒါကြောင့်ကုသိုလ်လားအကုသိုလ်လားဂိုင်းအကုသိုလ်ဟာချမ်းသာကိုပယ်ဖြောက်ပြီးဆင်းရဲရောက်စေတယ်ဆိုတဲ့သဘာဝဟုတ်လားမဟုတ်လားလက်တွေ့သိရင်အဲ့ဒီကပိုက်၌ကြည့်ဟုတ်ကဲ့လားဘယ်နဲ့တော့ဆင်းရဲမလားချမ်းသာမလားဆင်းရဲပါဘူးဆိုကြပါစို့ သမိုင်းနှိုက်လိုက်တဲ့အခါကျတော့အဲ့ကိုအသာလေးအောက်ကဗလိတ်တာနဲ့တစိတ်တအားဖြဲလိုက်တယ်ကိုယ်ဝဲထွက်သွားတော့မှအသာလေးနှိုက်ယူလိုက်တယ်ဟိုလူကတော့လူကြတဲ့သူ့ကိုယ်သူမယိမ့်မယံရအောင်အထက်တန်းကင်ပြီးတော့အဲ့ဒါကြိုးစားပြီးထိနေရတာဆိုတော့မသိချဘူးဒါနဲ့ရရော ဂိုင်ရပြီရှေ့မှတ်တိုင်ကြဆင်းသူလည်းမသိဘူးသူကတော့ပါသွားပြီရှေ့ရလိုက်ပြီဘယ်လောက်မှန်းတော့မသိသေးဘူးတနေရာကျမှရေးကြည့်ရမှာပဲဆင်းသွားရောဟောလိုချင်တာမရဘူးလားရတယ်မချမ်းသာဘူးလားဟမ်လိုချင်တာရတယ်မချမ်းသာဘူးလားဟုတ်လိုချင်တာရချမ်းသာတယ်ပေါ့ နဲ့ပြန်ဖြီးဖို့ဆံဖို့တော့ရပြီဆန္ဒကြီးကလည်း၁၂ကြလာမှန်တချို့နေရာဆန္ဒကြီး80တဲ့ကြောက်စရာလမ်းစရာခေကြီးပဲဆန္ဒကြီး80တဲ့ဟိုးတောင်မောတောကြတောင်ကြားတွေမှာမုံရတို့ဆိုရင်ပဲ၁၂ကြတဲ့အဲ့ဒီတော့ ကိုင်နဲ့ပြန်ဆံဖို့စီဖို့စားဖို့လေးတော့ရပြီပုဒ္ဒါအိုမှာသာတပိတ်တာတရားတယ်ဒီအသက်သာဆုံးအခါတယုပုဆောင်ရေးများများရောက်တဲ့အခါမှာ15ကြက်တယ်အခုရန်ကုန်မှာသာတပိတ်တာဘယ်လောက်တော့ဘယ်လောက်၄ကြက်၄ကြက်နဲ့15ကြက်မကွာဘူးလားကွာတယ် အဲ့ဒါလောက်စားစေးတောက်သေးတွေတက်ပြီမဲ့လို့အလှူအနှံ့ကြတော့တဲသူတကိုရက်ဆက်တယ်ဒါကြောင့်သူတို့စေရနာတရားတရားဘုန်းကြီးအားလဲနာတယ်ကြည်လဲကျင်တတ်တယ်ဒါကြောင့်သူတို့စီကရလာတဲ့ဓမ္မပူဇာတရားပူဇော်တဲ့ဝတ္ထုတွေဒီကြတော့ပฏิပတိရံမုံငွေတဲ့ဘုန်းကြီးကထူလိုက်တဲ့တကောင်းမကောင်းလားဘာကောင်းတာဘာကောင်းတာလဲ သူတို့လည်းကုသိုလ်ရဘုန်းကြီးလည်းကုသိုလ်ရမဟုတ်ဘူးလားဒီလောက်တယ်မလားအဲ့ဒီကသူရမ်းတဲ့ဇယိတ်ကိုအတူခံပြီးတော့တရားအထုတ်တဲ့ယောဂီလည်းတရားရဘက်ဆုံးကောင်းတာမဟုတ်ဘူးလားကဲဘယ်ရောက်သွားလို့အဲ့ဒီရောက်သွားပြီမှကပိုင်း၌လို့ရလို့ဆင်းသွားပြီအိမ်ရောက်တော့မယ် ဟန်ကြတယ်အင်္ဂရကမလည်းစောင်းလို့နဲ့ပြန်ကလည်းပါပိုက်မောင်မြန်နေရမလားအောင်းမိတယ်သူတို့ကပြန်လာတဲ့အခါကျတော့နည်းနည်းပါးပါတော့ရတာငောင်းရဲလို့ညောနေဝမ်းသာလို့ဒီကပေးเสียပါလို့မချမ်းသာဘူးလားကပိုင်း၌ဒီသူများစီကဟာမသိအောင်ခိုးလိုက်လူလိုက်ရတဲ့ အလုံးအဲ့ဒီအလုံးကြောင့်ရလာတဲ့အခါကျတော့မိသားစုစားစရာဘိုင်းမှောင်မနေရတဲ့အတွက်ဒီနေ့သာလုံလောက်သွားပြီမချမ်းသာဘူးလားဟမ်ဘာလို့မချမ်းသာတော့ဒီမှာဘိုက်မောင်နေရပါဘိုက်မောင်နေစရာမလိုတော့ဘူးသမင်းနဲ့ဟင်းနဲ့ကြာကြာပါနာကြာကြာကြာကြာနာနာသတ်လာပပနဲ့ပြန်တဏ္ဍစာတော့စားရတော့အဲ့ဒါမချမ်းသာဘူးလား ဘယ်နဲ့ဒီလိုဆိုတော့သူများကိုထိခိုက်စေတဲ့မကောင်းမှုအကုသိုလ်အလုတ်ကချမ်းသာကိုပယ်ဖြောက်ပြီးဆင်းရဲကိုရောက်စေတယ်ဆိုတော့အခုတော့ပြောင်းပြန်ဖြစ်နေပြီပေါ့မိသားစုဆင်းရဲပယ်ဖြောက်ပြီးချမ်းသာရောက်စေတဲ့သဘောမသက်ရောက်ပြီဘူးလားဟမ်အဲ့ဒါကတပိုင်း၌လို့ရတဲ့ဘက်ကနေတွေ့တာတော့ မရတဲ့ဘက်ကနေတွေ့ရင်တန်းပြီးသိတာနဲ့ဝိုင်းဖန်ပြီးဘကားပေါ်တင်ထုထောင်းလိုက်ပြီးဆိုကြေမသွားဘူးလားကြေသွားတယ်အဲ့ဒီတကန်းတွေကဲဒရိုက်ဘာမရဲဌာနမောင်းလွှတ်လိုက်ရဲဌာနမောင်းသွားဟိုကြတော့ရဲပလိတ်စီအပ်လိုက်တယ်အဲပလိတ်ကလည်းနှစ်ချက်သုံးချက်နေရင်အုပ်လိုက်တယ်အချုပ်ထဲတွင်လိုက်တယ်ဒါနဲ့ပဲပါစကားကြီးလည်းမောင်းသွားပြန်မောင်းသွားရောပြန်မောင်းသွားတဲ့အခါကျတော့ ဆက်ပြီးတော့အချုပ်ထဲမှာရဲရဖက်ပြီးစစ်ဖက်ပြီးစစ်တယ်ဆိုတာဒါညှိနှိုင်းတာလေညှိနှိုင်းတာသူတို့စစ်တယ်ဆိုတာညှိနှိုင်းတာနောက်ဆုံးကြတော့သေးတဲ့သွားတဲ့အခါကျတော့လက်ပြန်ကြလွတ်လိုက်ရောဒီနောက်တစ်ခါမြင်ကြည့်တယ်များများပါပါစေဒီက ထားကြစို့ရသွားပြီပဲထားရသွားပြီပဲထားဆင်းသွားပြီအဲ့ဒီလူသူစိတ်ချလက်ချသွားနိုင်မှာမလားဘယ်အချိန်ညာသိပြီးတော့ဗတ်ကားကြီးရပ်ပြီးတပြုံလုံးများငါတော့လိုက်လာမလဲဒီလိုသိတဲ့မဖြစ်ပြီဘူးလားအဲ့ဒါဆင်းရဲလားချမ်းသာလားဟဲ့အဲ့ဒီဆင်းရဲကစတော့တာပဲသူ့မှာတစိုးရင်ရင်တယောက်ညံ့ကြနဲ့လမ်းလည်းဖြောင်းအောင်မသွားနိုင်ဘူးဟိုကိုွေးဒီကောက်ဟိုဝင်ဒီထွက်နဲ့ ဒါဖြင့်ရင်တကယ်လို့များသူကပိုင်းမနိုင်ဖဲနဲ့ဒီတိုင်းမဲ့သွားနေလာနေမယ်ကောင်းရောင်းကောင်းဝယ်အလုပ်ပဲလုပ်နေမယ်ဆိုလို့ရှိရင်အဲ့ဒါလို့တကြောင်ကြကြတစိုးရရင်ဆင်းရဲသူရှိမလားအခုသွားပြီးနှိုက်လိုက်တဲ့အတွက်ကြောင်ညာစိုးရရင်ဆိုတဲ့ဆင်းရဲဖိသိမနေပြီဘူးလားအဲ့ဒါဟာမကောင်းမှုအကုသိုလ်ကချမ်းသာကိုပဲဖြောက်ပြီးတော့ဆင်းရဲရောက်စေတာမဟုတ်ဘူးလားအမှန်တန်သေးကြတယ်ဟုတ်ကဲ့လား အဲ့တော့ဟိုအနှိုက်ခံတဲ့လူကသူမသိပဲနေမလားနောက်ဆုံးမှဆင်းလိုက်ရင်သိတော့ပါပဲအသိလိုက်ပြီဆိုလို့ရှိရင်တော့သူနည်းနည်းတော့တတိပြုပြီးမှဘယ်နေရာတော့ကတော့ငါလူတွေကကြိတ်တိုးလိုက်တာပဲလို့သိလိုက်တာဆိုလို့ရှိရင်လည်းအဲ့ဒါရဲဌာနတိုင်ရဲရဲကသိတယ်ဒီလမ်းပဲကောင်းနေလိုက်တယ်ဆိုတာသူတို့သူတို့နေနဲ့သူတို့ကိုသူတို့နေနဲ့သူတို့ဆိုတော့ဒီလမ်းဘယ်ကောင်းနေလိုက်တယ်ဆိုတာသိတဲ့အခါကျတယောက်ယောက်ဆွဲခေါ်ပြီးတော့နှစ်ချက်သုံးညလောက်ထောင်းလိုက်လို့ရှိရင်တစ်ခါပေါ်လာတယ် အဲပေါ်တော့ပေါ်လာတာပဲပေါ်လာလို့ရောက်လာပြီဆိုလို့ရှိရင်တော့တခါညှိနှိုင်းကြရအောင်မယ်အဲဒါလိုအရှိသေးတော့သိတော့သိတာပဲဒါပေမဲ့နောက်ဆုံးမှဘာပဲဖြစ်ဖြစ်အထုအဆင့်တော့ခံလိုက်ရသေးတာပဲမဟုတ်ဘူးလားအဲ့ဒါဟာချမ်းသာကိုပဲဖြောက်ပြီးတော့သင်ရဲ့ရောက်စီတာမဟုတ်ဘူးလားကုသိုလ်အလောက်ကလားအကုသိုလ်အလောက်ကလားအဲ့ဒါကုသိုလ်နဲ့အကုသိုလ်အဲ့လိုမကွာခြားဘူးလား ဒါကြောင့်မလို့အကုသိုလ်ဆိုသည်မှာကုသိုလ်ဤဆန့်ကျင်ပဲတရားဟုတ်ကဲ့လားကုသိုလ်ခေါ်တဲ့မကောင်းမှုအကုသိုလ်ကိုပယ်တတ်တတ်တော်တရားအကုသိုလ်ဤအကျိုးဖြစ်တဲ့ဆင်းရဲကိုပယ်ဖြောက်ပြီးတော့ချမ်းသာကိုရောက်စေတတ်တဲ့ဒီကုသိုလ်လုပ်ငန်းဟာဒါနပေကံလူဒန်းစင်ကြယ်ခြင်းသီလ ကိုနှုတ်နှမအပြစ်ကင်းအောင်ဆောင်စည်းထိန်သိမ်းခြင်းဘာဝနာမိမိတဏ္ဍာမှာဖြူစင်တဲ့စိတ်တွေဖြစ်နေအောင်လေ့ကျင့်ပွားများခြင်းဒီလိုမဟုတ်လားဒါနဆိုတာပါလေဘေကံလူဒန်းစင်ကြယ်ခြင်းသီလဆိုတာကိုယ်နဲ့နှုတ်အပြစ်ကင်းအောင်စောင့်စည်းထိန်းသိမ်းခြင်းကိုယ်နဲ့နှုတ်အပြစ်ကင်းအောင်စောင့်စည်းထိန်းသိမ်းခြင်းဟုတ်ကဲ့လား အဲ့ဒါပါလဲသီလဘာဝနာဆိုတာပါလဲအေးထင်တာပဲဒီလိုပဲပြောလိုက်မယ်လို့ဘာဝနာဆိုတာမိမိတဏ္ဍာ၌ဖြူစင်တဲ့စိတ်တွေဖြစ်ပွားအောင်လေ့ကျင့်ပွားများအားထုတ်ခြင်း ယုံနဲ့နံကိုရှုတယ်ဆိုတာတာမန်လူအတိတ်တွေပေါက်ပါမလားမပေါက်ဘူးဖြူစင်တဲ့စိတ်ဆိုတာကုသိုလ်စိတ်တွေလားအကုသိုလ်စိတ်တွေလားအဲ့တော့ဖြူစင်တဲ့စိတ်တွေမိမိတဏ္ဍာမှာဖြစ်ပွားနေအောင်လေ့ကျင့်ပွားများအားထုတ်ခြင်းဟာဘာဝနာမဟုတ်ဘူးလားရှုနေသမျှအရှိကိုအရှိတဘာဝအတိုင်းရှုနေသမျှဖြူစင်တဲ့စိတ်အစဉ်ဖြစ်မနေဘူးလားဖြစ်နေတာ